တိလက္ခဏာသဘောဟာဖြစ်တင်းလာတင်းလာတာတင်းတာကြီးကိုတင်းတယ်လို့သိနေတဲ့သဘာဝတင်းတာကြီးကိုသိပြီးတော့တခါတည်းအဲ့ဒါကြီးကတွဲတယ်လို့ပေါ့တင်းတယ်လို့သိညာပါနေခန္ဓာ၅ပါးဖြစ်တင်းတယ်လို့ခန္ဓာ၅ပါးတင်းတာကြီးသူသိနေတင်းတဲ့သဘောတရားကိုမသိတင်းတဲ့သဘောတရားကိုပရမတ်ကိုမပေါက်ဘူးတင်းတာကြီးကိုသိနေတာအဲ့ဒါနာတာကြီးကိုတင်းတဲ့သဘောတရားကြီးကိုတင်းတဲ့သဘောတရားကိုတော့မသိဘူး သင်္နာကြီးကိုသိနေတာကျတင်းကကြီးပဲဒါကြီးကကိုတွဲအဲ့ဒါတွဲနေတယ်လို့ခေါ်တယ်အဲ့ဒီတွဲနေတဲ့ဥစ္စာကဒါယုံနာကွဲတာပေါ့တွဲတယ်လို့ခေါ်တယ်အဲ့ဒါပြညာတင်နေတာအဲညတော်ဘုရားကခန္ဓာ၅ပါးဖြစ်တယ်လို့ဆိုတဲ့ဥစ္စာကဘယ်ခန္ဓာလေးယုတ်ပခန္ဓာဝေရဏခန္ဓာသင်္ညခန္ဓာသင်္ခါရခန္ဓာမနောဝဉာဏခန္ဓာခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးယုံနာ၅ပါးဝေရဏခန္ဓာဖြစ်တော့ ပရမတ္ထသဘာဝရုပ်ဖောက်ပြန်လာတော့တင်းရုပ်ပေါ်လာတော့တင်းတယ်လို့သိပြီးတင်းတယ်လို့အဲပညာကပေးထားတယ်တင်းတယ်ဟာလားလို့အဲတင်းတာသိသိနေတာအဲ့ဒါကတွဲသိတယ်အဲ့ဒါပညာပါတယ်ဝေရณะခန္ဓာသင်ညက်ခန္ဓာသင်္ခါရခန္ဓာမနောဝိညာဉ်ခန္ဓာနာမ်ခန္ဓာ၄ပါးရုပ်တရားခန္ဓာ၅ပါးယုံနာ၅ပါးအဲ့ဒါတွဲသိတယ်လို့ပေါ့အဲ့ဒီတွဲသိတဲ့ပုဂ္ဂိုလ်ကနောက်သမာဓိကောင်းလို့ဆရာကောင်းနဲ့တွေ့ပြီဆိုလို့ရှိရင်ကွဲတယ်ဆရာကောင်းနဲ့မှမတွေ့လို့ရှိလို့ရှိရင်ကဘာကဲဆရာကဘာပြည့်ဘယ်တော့မှမရဘူး ။ဘာကြောင့်လဲ။ယုံနာကိုသဘာဝလက္ခဏာမမြင်လို့တွဲပြီးတွဲပြီးနေတာပရမတ်ပအောင်ဟာကိုသဘာဝလက္ခဏာကိုမြင်အောင်ကိုတခါတည်းပြတဲ့ဆရာကလည်းလုံးတဲ့တခါတကမှများပြတဲ့ဆရာကလည်းဘာကြောင့်လဲတဲ့ပြတဲ့ဆရာကလည်းယုံနာကွဲမှာပြတဲ့ဆရာကလည်းပရမတ်ပညာကွဲမှာပြတဲ့ဆရာကလည်းဥပါဒာဤယုတ်ကိုသိမှာအဲ့တော့ပြတဲ့ဆရာကလည်းဥပါဒာယုတ်ကိုလည်းမသိပြတဲ့ဆရာကလည်းပညာပရမတ်မကွဲပြတဲ့ဆရာကလည်းယုံနာမကွဲတွဲတာသိနေ တယ်တွဲသေးတာကြီးပြနေတော့အပေမလွတ်ဘူးတရားဓမ္မများအဲ့ဒါကိုသတိထားကြအဲ့တော့ပြတဲ့ပုံကလည်းရုံဏကွဲရမယ်ပြတဲ့ပုံကလည်းပညာပရမကွဲရမယ်ပြတဲ့ပုံကလည်းအဲပညာပရမကွဲပြီးတော့သဘာဝလက္ခဏာကိုမြင်ပြီးတော့အဲဥပါဒာဤရုပ်ကိုသိနေရအဲ့ဒီလိုသိမှအပေတကားပြေနိဗ္ဗာန်တကားဝင်နိုင်တယ်အဲ့ဒါမို့တွဲသိနေတဲ့ပုံကကြတော့အဲမြတ်စွာဘုရားကိုရောမြတ်ကြီးအထင်ရှားလဲဟောထားပါတယ်တရားဓမ္မများ အဝိဇ္ဇာတဏှာဥပါဒံဘဝသာတိဝေဒနာတဏှာဥပါဒံဘဝသာတိတဲ့အဲ့တော့ဝေဒနာပေါ်မှာဇာတိခန္ဓာ၅ပါးဖြစ်လိုက်တဲ့ဥစ္စာကိုမသိမသိလိုက်ဘူးအဲ့တော့ဝေဒနာတစ်ခုပေါ်လာပြီတဲ့သကားဓမ္မပြယုံနာတွဲသိနေတဲ့ပုဂ္ဂိုလ်ဟာဖြစ်ဝေဒနာတစ်ခုပေါ်လာတော့ဝေဒနာတဏှာဥပါဒံဘဝဇာတိလို့မြတ်စွာဘုရားဟောတာအဲ့တော့ဝေဒနာတဏှာဥပါဒံဘဝဇာတိလို့မြတ်စွာဘုရားဟောတာဝေဒနာတစ်ခုပေါ်လာပြီးရုပ်ဖောက်ပြန်ရုပ်ဖောက်ပြန်လာတော့ တင်းနာပေါ်လာတော့တင်းနာကြီးသိပြီးတော့ဟောတင်းနာကြီးပါလားလို့သင်ညာပေးတယ်တင်းနာကြီးသင်ညာပေးတော့သင်္ခါရကပြုပြင်ပေးတာဘယ်လိုစိတ်ကလေးကနာရာကြီးသတ်မှတ်လိုက်ကမ္မခံနိုင်တာသတ်မှတ်လိုက်နဲ့အဲ့ဒါလို့သတ်မှတ်လေးပြုသိရင်ပြီးတော့သင်္ခါရခန္ဓာကပြုပြင်ပေးတာမနောဝိညာဏလေးကတော့သိတဲ့သဘောတရားလေးပဲအဲ့တော့ဝေရณะခန္ဓာဖြစ်လာပြီဆိုလို့ရှိရင် နာရာကြီးသိပြီးတော့နာတယ်လို့သင်ညာပေးနေအဲ့ဒါတွဲသိတယ်လို့ခေါ်တယ်အဲ့ဒီဟာကအပေမလို့ဘူးသင်ညာပါတယ် အဲ့တော့တွဲသိနေတဲ့ပုံကိုကြတော့ပညာပါခြင်းရောက်ခန္ဓာ၅ပါးယုံနာနှစ်ပါးဇာတိတရားကြီးဥပါဒံဖြစ်ပြီးတော့ဥပါဒံယုံယုံမှမသိနာမှမသိဖြစ်တာမသိပြက်တာမသိသဘာဝလက္ခဏာကိုမသိမသိတော့တွဲပြီးတော့နာရာကြီးကိုသင်ညာလိန်ထားနာရာကြီးသိနေတော့အဲ့ဒီနာရာကြီးမှာပဲဥပါဒံကြီးဖြစ်ပြီးတော့အဲ့ဒါနာရာကြီးကိုပဲလုံနာရာကြီးကိုအဲ့ဒါတွဲသိတယ်လို့ခေါ်တယ်ကွဲတာအဲ့တော့စားတဲ့လို့တော့ဖောက်ပြန်လာယုတ် အဲဖောက်ပြန်တာရုပ်ရုပ်ဆိုတာဘာမှမသိဘူးသိတာကနာဒါကတော့ကလေးလေးသင်ထားလိုက်တာအဲ့တော့ရုပ်နာကွဲတယ်ဆိုတာကအပိုက်အပြခုနတော့ကတွဲသိတဲ့အသိအဲ့ဒီအသိမျိုးကဝေဒနာတဏှာဥပါဒံဘဝဇာတိအဝိဇ္ဇာတဏှာဥပါဒံဘဝဇာတိအဲ့တော့ဇာတိတရားကြီးမြတ်စွာဘုရားဟောထားအဲ့တော့ဝေဒနာဘောကိုနာတယ်လို့သင်ညာစေတသိက်ပါသွားပြီဆိုလို့ရှိရင်နာတာကြီးကိုနာတယ်လို့သင်ညာပေးနေပြီဆိုလို့ရှိရင်ပြအဘဲမလုပ်ဘူး ဝေဒနာတဏှာဖြစ်ပြီးဥပါဒံဖြစ်ပြီးဘဝရပြီးဇာတိဖြစ်သွားဇာတိဖြစ်သွားအဲ့တော့ဝေဒနာတဏှာဥပါဒံဘဝဇာတိတဲ့အဲ့ဒီလိုများတွဲသိနေပြီဆိုလို့ရှင်အပယ်မလွတ်ကြဘူးတခါတခါမှာအဲ့တော့ဒါကယုံနာတွဲသိတယ်အသိအဲယုံနာကွဲရမယ်အကွဲကဘာလဲပညာပရမကွဲပြီးယုတ်တဘာဝနာတဘာဝကွဲနေရတဲ့ဥစ္စာကမြတ်စွာဘုရားကိုရောမြတ်ကြီးကတဘာဝလက္ခဏာကိုသားတော်ရာဟုတ်လားလေအထေရှားကြီးဟောထားတခါတခါမှာ တရားဟုတ်လားထင်ရှားကြီးဟောတာဓာတ်ကြီးလေးပါးကြီးလက္ခဏာသဘောဟာပေါက်သွားပြီလို့ပရမတ်ပေါက်ပြီဆိုလို့ရှိရင်ပရမတ်ဆိုတာသဘောတရားလေးရှိတာပညာကမြင်တယ်၊ကင်ပြလို့ရတယ်။ပညာကတော့ဟောတာလက်ကြီးပဲလို့ကင်ပြလို့ရတယ်။ဟောတာကိုကြီးပဲလို့ကင်ပြလို့ရတာ။ဟောဖြူတာပဲလို့ပြောလို့ရတယ်။ဟောတာမဲတာပဲလို့ပြောလို့ရတယ်။ပညာကြီးဒါကပြောလို့ရတယ်။ဟောတာကင်ပြလို့ရတယ်။ဟောတာကဖြူတာကြီးမမြင်ဘူးလားဆိုဟောမြင်တယ်ဗျ။အဲတွေ့တယ်ဗျ။အဲဒါကခြေတော်ကြီးလို့ကင်ပြလို့ရတယ်။တွေ့တယ်။အဲဟောတာကပေါင်မဲလို့ကင်ပြလို့ရတယ်။တွေ့တယ် ဟောတာကိုကြီးပဲလို့ကင်ပြလို့ရတယ်တွေ့အဲပညာကတော့ကင်ပြလို့ရတယ်ပရမတ်ကကင်ပြလို့မရဘူးသဘောတရားလေးအာယုံဤသဘောတရားလေးပဲညာဤအာယုံပဲရှိမယ်ဥပါဒံဥပါဒံဤရုပ်ဟာဘာရုပ်လဲတဲ့ပရမတ်ကသဘာဝရုပ်ဖောက်ပြန်လာတော့ဥပါဒံဤရုပ်ရုပ်နာကွဲသွားပြီဆိုလို့ရှိရင်သဘာဝလက္ခဏာမြင်သဘာဝလက္ခဏာမြင်ပြီဆိုတော့ဓာတ်ကြီးလေးပါးဤလက္ခဏာသဘောဟာသူ့သဘောသူအသိသိဆောင်နေတဲ့ရုပ်ပါလားလို့အဲ့ဒီသဘောကွဲတယ် နာမ်ဓာတ်ကလည်းသူသဘောတူရုပ်ဓာတ်ကလည်းသူသဘောတူပညာရုပ်ကလည်းသူသဘောတူအသေးသေးဆောင်ပြီးတော့ဖြစ်ပြနေတဲ့သဘာဝလက္ခဏာပါလားဆိုတော့အဲ့ဒီသဘောပေါက်အဲ့ဒီလိုသဘောပေါက်တော့ပညာမြင်နေပြီဉာဏ်မြင်နေပြီဝိပဿနာဉာဏ်ရဝိပဿနာဉာဏ်ရတော့မှခန္ဓာကိုယ်သုံးသပ်လိုက်တဲ့အချိန်ကဓာတ်သဘောဓာတ်ဆောင်နေတယ်ဆိုတော့သဘာဝလက္ခဏာဩဓာတ်သဘောဓာတ်ဆောင်နေတာဒီယုံနဲ့ဒီနာဟာဖြင့်နန္တကလည်း ရုပ်ဖောက်ပြန်မှသာတဲ့သိမှုလေးပေါ်ရတာပါလားဟောဒီရုပ်နဲ့ဒီနာပြစ္ဆုတ်ပါဆိုတာဒါကိုဆိုတာအဲ့ဒါဉာဏ်မြင်ရပြစ္ဆုတ်ပါရုပ်နာလို့မြတ်စွာဘုရားကအတိတ်အနာကပြစ္ဆုတ်ပါကာလ၃ပါးရှိအတိတ်လည်းမတွေးနဲ့မရောက်သေးတော့အနာကစိတ်မတွေးနဲ့ပြစ္ဆုတ်ပါပေါ်စေရုပ်နာလို့မှန်တယ်တဲ့အတိတ်ကိုတွေးရင်တုံ့လုံးမယ်မရောက်သေးတော့အနာကစိတ်ကိုတွေးရင်ပြန်လို့မယ်အတိတ်အနာကပြစ္ဆုတ်ပါကာလ၃ပါးဟာဖြင့်အခုပုံကိုယ်တွေဟာဖြင့်အတိတ်နဲ့အနာကကိုသိနေကြအတိတ်နဲ့အနာကသိတဲ့ပုဂ္ဂိုလ်ကတော့ငရဲဆဲမယ်အပယ်လေးပါတလိ္ဆာပိတ်တာဖြစ်တယ် ပြစ္ဆုတ်ပံယုံနာသိတဲ့ပုဂ္ဂိုလ်ကတော့သူဂတိဘုံသွားအဲ့တော့ပြစ္ဆုတ်ပံယုံနာသဘာဝလက္ခဏာမြင်ပြီဘယ်လိုမြင်မလဲဓာတ်ကြီး၄ပါးဤလက္ခဏာသဘောတွေဟာဖြင့်ပထဝီဤလက္ခဏာသဘောအာဘောဤလက္ခဏာသဘောတေဇောဤလက္ခဏာသဘောဝါယောဤလက္ခဏာသဘောဒီလက္ခဏာတွေမြင်ရမှာဝိပဿနာဉာဏ်ရ တရားတော့ထိုင်းရတယ်တရားတော့ထိုင်းရပြီးတော့ယုံနာတွဲသလားယုံနာကွဲသလားတဲ့အဲ့တော့တရားဓမ္မများသမထဝိပဿနာတရားကျင့်ကြံအားထုတ်တဲ့ပုဂ္ဂိုလ်ယုံနာတွဲတာနဲ့ကွဲတာနဲ့အဲ့ဒါတရားဓမ္မများတရားကျင့်တဲ့ပုဂ္ဂိုလ်တွေဥစဉ်ကခွဲပြတယ်အဲ့တော့ယုံနာတွဲနေတာကတင်ညာပါတယ်နာရာကြီးကိုသိပြီးနာရာကြီးကိုသိပြီးအဲ့ဒါကိုနိုင်တွဲတယ်လို့ခေါ်တယ်အဲ့ဒါအဲ့တော့ယုံနာကွဲတယ်ဆိုတဲ့ဟာကသဘာဝ သဘာဝဆိုတာသိနေပြီ။အော်ဒီရုပ်ကဖောက်ပြန်ပြီးဖြစ်ပြနေတဲ့သဘာဝ။နာငါလည်းညှို့ပြီးတော့ဖြစ်ပြနေတဲ့သဘာဝ။နာငါလည်းသူ့သဘော၊ရုပ်ကလည်းသူ့သဘော။ပညာယုတ်ကြီးကလည်းသူ့သဘော။ပထဝီယုတ်၊အာဘောယုတ်၊တေဇောယုတ်၊ဝါယုတ်ယုတ်ဆိုတာဓာတ်စာထဲမှာပြောတယ်။ပထဝီဆိုတာကဘာလဲတဲ့။ထိုင်တဲ့အချိန်ခါမှာတရားဓမ္မမြပထဝီယုတ်လည်းအာဘောယုတ်လည်းတေဇောယုတ်ပဲဝါယုတ်ယုတ်ပဲဓာတ်ကြီးလေးပါအကုန်ပါတယ်ကနဦးဥဆောင်တက်လာတဲ့ယုတ်ကအဲတင်းလာတယ်လို့သူကဥဆောင်လို့သားတယ် ပထဝီရုပ်လို့ပြောရတာဓာတ်ကြီးလေးပါးကနောက်ကပါတယ်ပထဝီတက်လာရင်နောက်ကလည်းဓာတ်သုံးပါးပါတယ်ဓာတ်ကြီးလေးပါးတစ်ထပ်ပြီးဖြစ်တစ်ထပ်ပြီးပြက်တာအဲ့တော့ဒီဓာတ်ကြီးလေးပါးဤလက္ခဏာသဘောတရားဓမ္မများထိုင်းနေလို့ရှိရင်ဓာတ်ကြီးလေးပါးဤလက္ခဏာသဘောဟာဖြစ်အဲပိုင်ပိုင်နိုင်နိုင်ကြီးသိလိုက်ပြီဆိုရင်အခုထိုင်းနေလို့ရှိရင်အခုယောဂီပုဂ္ဂိုလ်ဟာထိုင်းနေတယ်သိရပြီထိုင်းတဲ့အခါမှာထိုင်တဲ့အခါမှာတင်းတာလေးလည်းပါမယ်နူးညံ့တဲ့သိမ်မွေ့တာလေးလည်းပါမယ်တင်းကြက်ကြက်ကလေးလည်းပါမယ်ပူတူတူလေးလည်းပါမယ်လှုပ်ရှားတာလေးပါမယ်ဖွဲ့စည်းတဲ့ဟာကြက်တက်တက်ကလေးလည်းပါမယ် အဲအခုထိုင်းနေတာစင်ပါနဲ့အောက်နဲ့အမားနဲ့ဖြိလိုက်တဲ့အစင်ကပါသေသေးချာချာကိုသိလုံးနံတရားကအဲ့ဒီမှာသမာဓိနဲ့ဖန်ကြည့်လိုက်တွေ့လေဓာတ်ကြီးလေးပါးကြီးလက္ခဏာဟောအဲ့ဒီတော့ယုံနာကိုတကယ်အစ်စ်မြင်တဲ့ပုဂ္ဂိုလ်ယုံနာကွဲတဲ့ပုဂ္ဂိုလ်ကြာပြီဆိုလို့ရှိရင်ခန္ဓာသုံးသပ်လိုက်တဲ့အချိန်ကသမာဓိနဲ့ပညာနဲ့ပေါင်းချိန်လိုက်သမာဓိနဲ့ပညာနဲ့မှပေါင်းမချိန်လိုက်လို့ရှိလို့ရှိရင်ပြင်တရားဓမ္မများအဲသီလသမာဓိပညာလို့မြတ်စွာဘုရားဟောတာသီလသမာဓိပညာဆိုတာသမာဓိနဲ့ပညာနဲ့ဟာအဲ့ဒါပေါင်းချိန်ရမှာပါ အဲ့တော့မင်းကုန်းဆရာတော်ဘုရားကြီးကကိစ္စပြီးသွားတဲ့မင်းကုန်းဆရာတော်ဇေတဝန်ဆရာတော်ဘုရားကြီးအဖြစ်အဲရေးထားတဲ့သဘာဝစာရရှိအဲ့တော့ဒီသမာဓိနဲ့ပညာနဲ့မှာဘောင်ကိုက်အောင်မှမချိန်နိုင်လို့ရှိရင်ခြုံတိုးမှာဘာကြောင့်ခြုံခြုံတိုးမလဲတဲ့သမာဓိကြီးယူလိုက်တယ်သမာဓိကအားသာသွားတယ်ဖြစ်ပြက်ပိတ်တယ်လွန်ခဲ့သွားပြီလွန်သွားပြီအလွန်တရားပညာကအားသာသွားတယ်ရုပ်သွားပြီအဲ့ဒါကအယုတ်တရားအဲ့တော့အလွန်အယုတ် ကြားတဲ့ကမက်စီမပြိပဒါအလေအလတ်ဆိုတဲ့သဘာဝတရားဟာမဲ့ခင်ဖြစ်ပါပဲအဲ့တော့မဲ့ခင်ဖြစ်ပါဆိုတာကအယုတ်အလွန်ကြားထဲမှာနေတယ်အဲ့တော့သီလရဲ့သမာဓိရဲ့ပညာရဲ့သီလသမာဓိပညာဆိုတာကသမာဓိနဲ့ပညာအရင်သီလကအရင်ခါထားသမာဓိရှိရင်သီလလည်းလုံးတယ်သီလလုံးတော့သမာဓိတည်တယ်သမာဓိတည်တော့ပညာဖြစ်တယ်အဲ့တော့ သမာဓိနဲ့ပညာနဲ့ဟာနှစ်ပါးဟာနှစ်ပါးဟာဖြင့်ပေါင်းချိန်ရရတယ်အဲ့တော့အယုတ်အလွန်နှစ်ပါးကြားထဲမှာသမာဓိနဲ့ပညာနဲ့ပေါင်းမချိန်နိုင်တဲ့ပုံကိုကြတော့အဲကမ္မထမ်းပြတဲ့ပုံကလည်းသိရလိမ့်မယ်ဒီပုံကသမာဓိလွန်တယ်ဒီပုံကပညာအားသာတယ်အဲ့တော့ဥပမာလေးတရားဓမ္မများပြောအောင်ပေါ့ပညာနဲ့သမာဓိမှာပေါင်းမချိန်နိုင်ပဲနဲ့အဲကမ္မထမ်းပြတဲ့ပုံကလည်းသမာဓိလွန်လို့လည်းလွန်မှမသိဘူး ပညာအမှားလို့လည်းပါမှမသိအဲ့တော့သမာဓိလွန်တဲ့ပုဂ္ဂိုလ်ကြတော့ဖြစ်ပြက်ပေးပြီးတော့တခါတည်းပညာအယုံပြုသွားတာပညာကအာသာသွားပြန်တော့လက်စိန်နာမရညာနေတွေးတော်ပြီးတော့ဆင်ញံသုံးသပ်တာပဲအဲ့ဒါစိန်နာမရညာပြပါအောင်နာမရညာမရအောင်အဲ့တော့ပညာကအာသာသွားရင်လည်းစိန်နာမရညာသမာဓိကအာသာသွားလည်းဖြစ်ပြက်ပိတ်ပြီးတော့ပညာအာယုံပြုတ်သွားတယ်အဲ့ဒါအလွန်အယုတ်နှစ်ပါးကြားထဲမှာမက်ဆီမပရိပဒါအလေအလပေါင်းချိန်ရ သမာဓိပညာဆိုတဲ့ဥစ္စာကဥပမာလေးပြောရမှာဖြင့်သမာဓိကလွန်သွားလို့ရှိရင်ခြုံတိုးမယ်ပညာကအတာသွားပြန်လဲခြုံတိုးမယ်အဲ့ဒီတော့ပညာနဲ့သမာဓိနှစ်ပါးမှာဘောင်မချိန်နိုင်တဲ့ပုဂ္ဂိုလ်ကတော့ခြုံတိုးမှာကျဥပမာလေးတခါတခါမှများပြောရအောင်ပညာနဲ့သမာဓိမှာဘောင်မချိန်နိုင်လို့ရှိရင်ဖြင့်အဲ့ဒီတော့ချောင်းလေးတစ်ခုတက္ကမကြီးတို့ပုံလန်လေးလန်လောက်ရှိတဲ့တူးမြောင်းလေးတစ်ခုရေကလည်းအမတန်နဲ့မမှီဘူးလူမမှီဘူး အဲ့ဒီဝက်လုံးလေးတစ်လုံးဟာဖြင့်ချခင်းလိုက်လို့ရှိရင်ဖြင့်ဒကာဒကမာမြဒီဝက်လုံးလေးပေါ်ရှောက်သွားမယ်ဆိုလို့ရှိရင်ဖြင့်အဲဒကာဒကမာမြဟိုဘက်တင်းလိုက်ရင်လည်းရေတဲ့ကြမှာပဲဒီဘက်တင်းလိုက်လည်းရေတဲ့ကြမှာပဲအဲ့ဒီတော့ဒီဘက်ဟိုဘက်ကိုမတိမ့်တိမ့်ပေတဲ့ထိနိုင်တဲ့သမာဓိရှိတဲ့ဥစ္စာရအောင်ပါကိုအဲ့ဒီဝက်လုံးလေးတစ်လုံးခင်းနဲ့ပြီးတော့လက်တန်းလေးကိုကင်တဲ့လက်တန်းလေးကိုအဲ့ဒါလူပေးလိုက်လို့ရှိရင်ဖြင့်သမာဓိပညာလက်တန်းကသမာဓိပဲ အဲရှောက်သွားတဲ့ဝလုံးလေးကမကြအောင်ထိမ့်ပြီးတော့သွားလိုက်တဲ့ဥစ္စာကပညာပဲအဲသမာဓိနဲ့ပညာနဲ့နှစ်ပါးပေါင်းကိုက်အောင်ချိန်နိုင်မှသာလျှင်ဘာဝနာချိန်ကြိုက်တယ်ဘာဝနာမရညာရတယ်မဲ့ပညာတွေဖို့ပညာတွေရအဲ့တော့အခုတရားတရားလုပ်တဲ့ပုံစံတွေသမာဓိလုံးလို့လဲလုံးမမသိဘူးပညာအတာလို့ပါမမသိဘူးအဲ့ဒီတော့သမာဓိဆိုတာအမျိုးမျိုးရှိတယ်ဧကကရာပဲအဲ့တော့သမာဓိဆိုတာနာတိပြထွက်တာဝင်တာထွက်တာဝင်တာဒါကိုသိနေတာကသမာဓိ ဒီသမာဓိကနေပြီးအရှူရလိုက်တယ်အရှူရလိုက်ပြီးတော့တခါဝေဒနာပြန်ပြီးဆက်လိုက်တယ်နာတခုတည်းနဲ့ဝေဒနာကိုတွန်းတော့ဝေဒနာကိုမြတ်စွာဘုရားကနိုင်လုံးမင်းတဲ့မရှင်းစေရဘူးတဲ့ရုပ်ဤဖောက်ပြန်လာတဲ့ဝေဒနာသူ့သဘောတဲ့သူ့သဘောအတိုင်းသူဖြစ်လာတဲ့ရုပ်ဟာဖြစ်သူ့သဘောအတိုင်းလေးလိုက်သွားတဲ့သူ့သဘောတွေ့မယ်တဲ့ငါသဘောလုတ်လိုက်ရင်အတ္တပဲရှိဖြစ်နေမယ်တဲ့အဲ့ဒီတော့အတ္တနဲ့ညတော့မလုတ်လိုက်ကြနဲ့စိတ်စောနဲ့မတွန်းလိုက်ကြနဲ့ဖိပြီးတော့မတတ်လိုက်နဲ့စိတ်စောနဲ့တွန်းလိုက်ကြလဲအတ္တ အဲဖိသလိုက်ပြန်လဲအတ္တအဲ့တော့တရားဓမ္မများဥပမာပြောရဖြစ်ဝေဒနာဟာတခုဇာတိဖြစ်လာတဲ့ရုပ်ဟာဖြစ်နိုင်လိုမင်းတဲ့နှင်းဆဲပြီးတော့သတ်လိုက်ပြီဆိုလို့ရှိရင်အငုတ်ထွက်ပါအောင်မလားဘယ်တော့မှအဲအဆုံးအစဖြစ်တာဖြစ်လေဖြစ်ဆုံးဘယ်တော့မှမဖြစ်အဲ့တော့ဥပခေပင်ဆိုတာဘယ်ဆုံးဘယ်တော့မှမဖြစ်ဘူးပညာဘယ်တော့မှမဖြစ်ဘူးအဲ့ဒီတော့ယောဂီပုဂ္ဂိုလ်အပမှာဖြစ်အဲရုပ်ဤဖောက်ပြန်လာတဲ့ဝေဒနာဟာဖြစ်သီလနဲ့သမာဓိပညာပေါင်းမချိန်နိုင်တော့ သမာဓိအာသာလို့လည်းသာမမသိပညာအာသာလို့လည်းသာမမသိတချို့ကတော့တခါတည်းကိုပညာအာသာတယ်သမာဓိအာသာသမာဓိနဲ့ပညာနဲ့နှစ်ပတ်ပေါင်ကိုက်အောင်မချိန်နိုင်ဘူးအဲ့ဒီတော့နှာတိပြရှူးရှူးရှူးရှူးလိုက်သွားတယ်နှာတိပြလေးတစ်ချက်ထွက်ထားဝင်တာလေးသေးသေးသေးသေးသေးသေးသေးသေးသေးသေးဒါသမာဓိသမာဓိတီးသွားတော့တခါခန္ဓာကိုယ်ဆိုင်ဝေဒနာလိုက်ဆိုတော့ဟောဘယ်ကိုသွားဆိုင်လဲ ဝေဒနာကိုသွားလိုက်လိုက်ကြဝေဒနာကိုနာတရားနဲ့ဟောသိတယ်အဲ့ဒါဝေဒနာသမာဓိပဲရတယ်ပညာမရှိဘူးဝေဒနာသမာဓိရကြတော့ဒီဝေဒနာကိုဘယ်လိုနှုတ်လိုက်တယ်လဲတဲ့စိတ်စောနဲ့တခါတည်းဖိသပြလိုက်စိတ်စောနဲ့တွန်းသပလိုက်အတ္တကြီးလောက်ပြီးတော့ရုပ်ဤဖောက်ပြန်လာတဲ့ဝေဒနာကိုနိုင်လို့မင်းတဲ့မနှင်းသေးနဲ့မြတ်စွာဘုရားကအဲ့ဒီတော့ဥပမာလေးပြောရမှာပေါ့တကားတကားမှာများအဲအခုသားလေးသမီးလေးရတဲ့ဥစ္စာ အဲမွေးလာတဲ့အချိန်ခါမှာတရက်သားကနှစ်ရက်သားနှစ်ရက်သားကသုံးရက်သားသုံးရက်သားကလေးရက်သားလေးရက်သားကအဲတလတလကနှစ်လနှစ်လကသုံးလအဲသားလေးဤသမီးလေးဤအဲမွေးလာတဲ့ကထိမ့်သိမ့်ပြီးတော့ချင်းမကက်ရအောင်မှဲ့မကက်အောင်ပါဖြင့်ဒီသားလေးသမီးလေးခါကိုအတိတ်ပဲကိုသူဤအတိတ်ပဲကိုသဘာဝကိုမြင်အောင်ပါကိုတခါတည်းကိုစောင့်ပြီးတော့ကြည့်နေရတာ အဲ့တော့ဘယ်ချိန်နိုးမလဲငါသမီးလေးငါသားလေးဟာဘယ်ချိန်ထမလဲဘယ်ချိန်နိုးစားမလဲဘယ်ချိန်တိုင်ရမလဲဆိုတာအဲ့ဒီကိုကလေးကိုဂယုစိုက်ပြီးတော့အဲ့ဒါလေးကိုဂယုစိုက်နေတယ်အဲကိုကလေးကိုဂယုစိုက်လာတော့အဲတစ်နှစ်ရောက်လာတယ်တစ်နှစ်ကနှစ်နှစ်နှစ်နှစ်ကသုံးနှစ်သုံးနှစ်ကလေးနှစ်ဆယ်နှစ်ကြောက်အထိဟာကြောက်လာအထိရောက် ကျောင်းသားအထိကျတော့အော်ငါငါသမီးလေးငါသားလေးဟာဖြင့်အခုနေဟာငါငါသမီးလေးဟာဖြင့်အမတန်တိမ်ပါပါလားငါသားလေးဟာဖြင့်အမတန်တိမ်ပါပါလားဒီသားလေးသမီးလေးဟာဖြင့်ကျောင်းသွားလို့ရှိရင်မိဘကိုလည်းအမတန်ယူရလိမ်ပါတယ်အဲငယ်စဉ်တည်းကငါသမီးလေးဟာဖြင့်မိဘစကားဒီလိုမလုံနဲ့ဒီလိုမကိုင်နဲ့ဆိုလည်းနာထောင်းနဲ့သားကတော့ဒီလိုမလုံနဲ့ဆိုရင်ပြန်ပြောလိုက်ငေါက်လိုက်ပါလားလို့အဲသားသမီးဤစိတ်တွေကိုအကုန်သိနိုင်တယ် သမီးစိတ်ကိုလည်းသိနိုင်တယ်သားစိတ်ကိုလည်းသိနိုင်တယ်အဲ့ဒီလိုသိအောင်လိုက်ရမယ်ယုံနာကိုအတအလေအဆုံးကိုမှလိုက်မှမလိုက်တော့တဲ့ဝေဒနာကိုနိုင်လို့မင်းတဲ့ညှစ်ပြီးသတ်လိုက်ပြီးဆိုအာတာဒိဋ္ဌိ သက်ကာယအသွဲအဲ့ဒါအတ္တကိလမထနိယောဂဆိုတဲ့အကျင်ယုံနာကိုဖောက်ပြန်လာတဲ့ယုံနာကိုနိုင်လိုမင်းတဲ့နဲ့သတ်ပြလိုက်တာအဲ့ဒီတော့တရားဓမ္မများသားလေးသမီးလေးများဖောက်မွေးလာတဲ့အချိန်ခါမှာနိုင်လိုမင်းတဲ့များကိုသားကိုသားပြစ်ကြသလားဒီသားလေးကိုမွေးရမယ်ဆယ်နှစ် သားကအနှစ်20ရောက်အောင်မွေးရလိမ့်မယ်အနှစ်20ရောက်လာပြီဆိုရင်ကိုသားလေးအိမ်အောင်ပြုဖို့ဟာမင်္ဂလာဆောင်ဖို့ဟာလုတ်ကိုင်းပေးရလိမ့်မယ်သူဤအဓိပ္ပာယ်သဘာဝအချိန်အခါကြလာပြီဆိုရင်အိမ်အောင်ပြုတဲ့အချိန်ကအိမ်အောင်ပြုတဲ့သဘောတရားကိုသိရလိမ့်မယ်အဲသူဤမြည်တွေပါတွေခလေးရ ကလေးရတဲ့ချိန်ခါမှလည်းကိုဤနီးလေးဟာကိုနီးဦးလေးကိုချစ်တယ်ဆိုတဲ့စိတ်သဘောတွေအကုန်သိရလိမ့်မယ်အဲခန္ဓာကိုယ်ဘောကယုံနာနှစ်ပါးလဲယုတ်ဤဝေဒနာတစ်ခုပေါ်လာပါကပထဝီအိယုတ်ကိုလက္ခဏာပေါ်လာလို့ရှိရပြဒီသားလေးဟာပြဇာတိဖြစ်လာတာလို့တရက်သားကနှစ်ရက်သားနှစ်ရက်သားကသုံးရက်သားသုံးရက်သားကလေးရက်သားလေးရက်သားကငါးရက်သားဝေဒနာ တစ်ခုပေါ်လာပါကသမာဓိနဲ့ပညာနဲ့ပေါင်ကိုက်အောင်ချိန်လိုက်ပြီဆိုလို့ရှိရင်ပြဖြစ်ထားဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့နည်းနည်းလေးတရက်ကနှစ်ရက်ကြီးလာပြီနှစ်ရက်သားကသုံးရက်သားကြီးလာပြီသုံးရက်သားကလေးရက်သားကြီးလာပြီလေးရက်သားကငါးရက်သားဖြစ်လာပြီအဲဒီလိုဆင့်တဲ့ကဲကြီးကြီးကြီးကြီးလာတော့အနှစ်20အကြတော့တန်ရသွားတဲ့ဖြီး ဆိုရသွားတယ်ဒီကနေပြီးတော့ပြန်ပြီးတော့ဒီဝေဒနာဟာပြန်ကြလာလိမ့်မယ် ဖြစ်လိုက်ပြက်လိုက်ဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်နဲ့အဲဒီလိုနှုံပြီးတော့ကြာလာပြီဆိုလို့ရှိရင်ဆရာလို့ခေါ်တယ်အဲဆရာအဲဒီတော့ကိုမြည်လေးကိုသားလေးဟာဇာတိဖြစ်လာတာလေအကုန်သိရတယ်အသက်20ထိအောင်လည်းမြင်ရတယ်အသက်40 50 60 90ထိအောင်လည်းမြင်ရတယ်အဲဒီလိုမြင်သွားတော့အော်အသက်85နှစ်ကြာမှ ခန္ဓာပြက်သွားပါလားလို့အဲ့ဒီလိုအဆုံးကိုသိလိုက်ရတယ်အဲ့ဒီလိုခန္ဓာကိုယ်ဘောကရုပ်ဟာပြက် ဇာတိဖြစ်လာလို့ရှိရင်ဖြင့်မတကြနဲ့ဇာတိဖြစ်လာရင်ကိုသားလေးကိုမွေးတယ်လို့သာဘယ်လောက်ကြီးကျယ်လာကြလဲတရက်ကနှစ်ရက်ဖြစ်သလားနှစ်ရက်သားကသုံးရက်သားဖြစ်သလားသုံးရက်သားကလေးရက်သားဖြစ်သလားလေးရက်သားကငါးရက်သားဖြစ်သလားငါးရက်သားကဆယ်ရက်သားဖြစ်သလားအဲဒီလိုတဆင့်တဲ့တဆင့်ကြီးမားကြီးမားကြီးမားလာတဲ့ဝေဒနာကိုဖြစ်ပျက်တည်ဖြစ်လာလိမ့်မယ်ဖြစ်ပျက်ဖြစ်လာ ပြီဆိုရင်ဝေဒနာတန်းဆုံသွားလိမ့်မယ် ဖြီးဆိုရင်ရသွားလိမ့်မယ်အကြီးကုံသွားပြီအကြီးကုံနဲ့တပြိုင်နက်တည်းပြန်ပြီးကြားလိမ့်မယ်ဥပမာပြောရရင်ဖြင့်ဒကာဒကမများကဲလုံးတစ်လုံးဟာဖြင့်အပေါ်ကိုကောင်းနေကိုမြှောက်တင်လိုက်တဲ့အချိန်ကာမှာအာချီတုံးတော့အပေါ်ကိုမြင့်တင်သွားတယ်အပေါ်မြင့်တင်သွားတော့အချိန်လည်းကုန်တော့ရပ်ပြီးမှတခါပြန်ကြရတယ်အဲဒီလို ဝေဒနာတစ်ခုပေါ်လာလို့ရှိရင်ဖြင့် ဖြစ်တာကတက်သွားတယ်ဇရာဆိုတာနှုံပြီးတော့ကြလာတယ်မြေကြီးကိုကြလိုက်တော့ဘင်းဆိုပြက်သွားတယ်အဲ့ဒီလို လက္ခဏာကိုသေသေးချာချာသိလိုက်ပြီဆိုရင်ဓာတ်တပါးကို ဖြစ်ထားလဲသိတယ် ပြက်သွားတာလည်းသိတယ်ဖြီးဆိုတာလည်းသိတယ်အဲ့ဒီအသွန်အသွန်ကလေးကိုမြင်လိုက်ပြီဆိုလို့ရှိရင်အဲတကားတကမာများငါသေးလို့ရှိရင်ဟေးသပိမတော်ကြနဲ့တော့သားတို့သမီးတို့ငါဘေးကိုသွားမလဲငါနိဗ္ဗာန်ကိုအာယုံပြုတ်ပြီးပြီနိဗ္ဗာန်ကိုအသွန်ကိုမြင်ပြီးယုံနာနှစ်ပါးဇာတိချုပ်တဲ့နေရာလေးငါမြင်ပြီးဥပါဒံပြုတ်တဲ့နေရာလေးငါရောက်သွားပြီအဲ့ဒီလိုမြင်လိုက်ပြီဆို ဆိုရင်တရားဓမ္မများသပိတ်သောလော့တယ်အဲ့ဒီလိုအတအလေအဆုံးကိုသိလိုက်တယ်ညာရသွားပြီဆိုလို့ရှင်အဲ့ဒီညာကြတော့ဧကပိဇာသုလာသောတာပန်လို့ခေါ်တယ်ဒါတစ်ပါးကိုအစအလေ အဆုံးကိုသိတဲ့ညာ အဲ့ဒီလိုသိလိုက်တဲ့တပြိုင်နက်တည်းယုံနာကိုသူသဘောပေါက်သွားတယ်အဲ့ဒီလိုသဘောပေါက်သွားတဲ့အချိန်ကမှယုတ်သဘာဝလက္ခဏာလည်းသူမြင်တယ်နာမ်သဘာဝလက္ခဏာလည်းမြင်တယ်အဲပညာယုတ်ဣသဘာဝလက္ခဏာလည်းမြင်တယ်ဩတသဘောတဆောင်ပါလားဒီယုံနဲ့ဒီနာဖြစ်လာရင်ဇာတိပါလားဒီယုံနဲ့ဒီနာဇရာဆိုအိုခြင်းတရားပါလားမရဏဆိုရင်ပြစ်ခြင်းတရားပါလားအနိစ္စကိုလည်းမြင်တယ် ဒုက္ခကိုလည်းမြင်တဲ့အတုမယအနာတ္တကိုလည်းမြင်တယ်အဲ့ဒီလို အနိစ္စဒုက္ခအနတ္တလက္ခဏာရေ၃ပါးကိုမြင်တယ်အဲ့ဒီလို အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာကို အနိစ္စပဲဒုက္ခပဲအနတ္တပဲဒီလိုမြင်နေတဲ့တပြိုင်နက်တည်းဒီယုံနဲ့ဒီနာနဲ့ဟာဖြင့်ဝေဒနာဘောကိုနှုံသွားပြီအနိစ္စလက္ခဏာဒုက္ခလက္ခဏာသတ်လို့ဟောဒီဝေဒနာကိုအနိစ္စပါလားဖြစ်လိုက်ပြလိုက်ပါလားဆိုလို့ယုံနာကိုမြင်ပြီဒီယုံ နဲ့ဒီနာဖြစ်လာပါလားဒုက္ခသစ္စာကြီးပါလားတရုပ်နဲ့ဒီနာငါမပိုင်ပါလားသူသဘောပါလားဆိုတော့ဝေဒနာငါနာတယ်ငါကြိုက်တယ်ငါထုံတယ်ငါကျင်တယ်ငါအောင့်တယ်ငါကြက်တယ်ငါပူတယ်ငါအေးတယ်ငါလှုပ်တယ်ငါရွတယ်မရှိတော့ဘူးယုံနာမဲ့ရှိတော့တယ်ဖြစ်တာပဲပြက်တာပဲအဲ့ဒီလိုယုံနာကိုသိပြီဆိုလို့ရှေ့ရန်ပြက်ဒကာဒကမများယုံနာကွဲလိမ့်မယ်ဘယ်လိုကွဲနေလဲတဲ့တနေ့လုံးထိုင်နေပါမှမဖြစ်တော့ဘူးယုံနာ ပြန်ကွဲနေပြီဘယ်လိုကွဲသလဲတဲ့အော်ဖောက်ပြန်စေတတ်တဲ့သဘာဝဓာတ်ကြီးလေးပါးကသတ္တာအဲ့ဒီအပေါ်ကိုသိပြီးတော့လိုက်တော့ရုပ်ဖောက်ပြန်နိုင်နာငါသိမှုလေးပေါ်ရတဲ့ပြစ္ဆုတ်ပါဏံရုပ်ပါလားဒီယုံနဲ့ဒီနာဟာသတ္တစီဖြစ်နေပါလားဖောက်ပြန်စေတတ်တဲ့ရုပ်ကသတ္တပါလား သိနေတဲ့သဘောတရားတွေကသတ္တပါလားငါအခုမြင်နေတဲ့ပညာယုတ်ကြီးခြေတွေလက်တွေကိုယ်တွေမြင်နေတဲ့ပညာယုတ်ကြီးကဘာမှသိတတ်တဲ့တရားမရှိပါလားဒီယုတ်ကြီးကအနာတအထုံးကြီးပါလားအပုပ်အသိုးကြီးပါလားဒီယုတ်ကြီးပေါ်မှာအသင်ယုတ်ကြီးပေါ်မှာအခုဥစည်းနေတဲ့ပရမတ္ထသဘာဝယုတ်နဲ့သဘာဝနာပါလား ခန္ဓာ၅ပါးယုံနာ၂ပါးပါလားဖြစ်ပြီးပြက်နေတဲ့သဘာဝပါလားဒီခန္ဓာ၅ပါးယုံနာ၂ပါးပြက်သွားပြီဆိုလို့ရှိရင်ဒီပညာယုတ်ကြီးဟာ 300လောက်ကြာရင်ပုတ်ပွားပြီးပြည့်စည်တတ်တဲ့သဘာဝပါလားငါအထင်မှားပါလားအမှားမှားပါလားအယူမှားပါလားငါကိုမဟုတ်ပါလားအနတ္တုံကြီးကအနတ္တာတုံကြီးကဘာမှသိတတ်တဲ့တရားမရှိငါတင်ညာလိန်နာခံရပါလားလက်ဆိုတာလက်ပညာပါလားခြေတော်ဆိုတာလက်ပညာပါလားငါဖြူတယ်ငါဝါတယ်ငါကိုယ်ပဲငါလက်ဖဲငါခြေပဲငါနာတယ်ငါကြိုက်တယ်ငါထုံတယ်ငါကျင်တယ် ငါတငါငါဆွဲလာတဲ့အတ္တပါလားဒိဋ္ဌိကြီးအစွဲကြီးပါလားဥပါဒံယုတ်ပါလားဒီယုတ်နဲ့ဒီနာငါငါဆိုတာလည်းမရှိပါလားယုတ်ကဖောက်ပြန်စေတတ်တဲ့သဘာဝပါလားနာငါညှို့စေတတ်တဲ့သဘာဝပါလားနာနဲ့ယုတ်နဲ့တထထိဖြစ်ပြီးတထထိပြက်ကြပါလားနာယုတ်သာပါလားငါဘေးကလည်းနာသူမရှိအဲကြိုက်သူမရှိ ထုံသူမရှိ အောင်သူမရှိကြသူမရှိယုတ်နန္တာရှိ ပါလားဖြစ်တာပါလားပြက်တာပါလားအဲ့ဒီလိုလက္ခဏာမြင်ရင်ရုပ်ကလည်းသတ္တဖြစ်သွားပြီနာမ်ကလည်းသတ္တဖြစ်သွားပြီပညာယုတ်ကြီးကလည်းသတ္တဖြစ်သွားပြီအဲ့ဒီလိုဖြစ်သွားပြီဆိုရင်ယုံနာကွဲတယ်လို့ခေါ်တယ်အပယ်လေးပါးကလွတ်ပြီဘာကြောင့်လဲသေကလေးဆဲဆဲကြပြီဆိုရင် ခန္ဓာ၅ပါးပြတ်တော်မယ်ဆိုတော့အခုကတည်းကသမာဝါယမသမာတတိသမာသမာဓိ၃ပါးရထားတော့အဲခန္ဓာပြတ်တော့ဝေရณะခန္ဓာဖြစ်လာတော့ဝိပဿနာတင်ပြီ။ဩယုတ်ကဖောက်ပြန်စေတတ်တဲ့သဘာဝနာငါညှို့စေတတ်တဲ့သဘာဝယုတ်နဲ့နာနဲ့တထတိဖြစ်တထတိပြတ်တာပဲဒီပညာယုတ်ကြီးကဘာမှသိတတ်တဲ့တရားမရှိဘူးငါနာတယ်မရှိဘူးငါကြိုက်တယ်မရှိဘူးသူသဘောနဲ့သူဖြစ်နေတဲ့ယုတ် ုံနံပါလားပြစ်တာပါလားပြစ်တာပါလားအဲ့ဒီလိုမေဃသစ္စာပွားနေတယ်အဲရပြီဒီမေဃသစ္စာကိုပွားများပြီးတော့ယုံနံကိုငါနာတယ်မရှိတော့ဘူးငါကြိုက်တယ်မရှိတော့ဘူးငါထုံတယ်မရှိတော့ဘူးငါကြက်တယ်မရှိတော့ဘူးအဲ့ဒီလိုယုံနံကွဲနေပြီဆိုရင်တရားဓမ္မများအင်းသားတို့သမီးတို့ အဖေတို့ အမေတို့ခင်မွန်းတယ်တို့ခင်မွန်းတယ်မတို့ငါသေးလို့ရှိရင်ဖြင့်ပစ္စည်းဥစ္စာလေးရှိတဲ့ဥစ္စာဟာဘုန်းကြီးကိုကြတော်ပွဲမပေးနဲ့လို့အဲဒီလို့မှားထားခဲ့နိုင်ပြီငါသေးလို့ရှိရင်အဲဒီဝါဝါဖြိုးဖြိုးစားကြတောက်ကြငါသေးလို့ရှိရင်ဟေးငါသူကလေးဘုံနာပြေကြောက်တာငါသွားတော့မယ်လို့အဲဒီလို့မှားထားခဲ့နိုင်ပြီတရားဓမ္မများ